နှစ်1395ခုသတင်းရုပ်လာစာ4ရက်ရှိရ10လခရနှစ်2013အင်္ဂါနေ့ပဲဒီနေ့ပัญจကာမရှင်တော်ဘုသာသနာ့ရေးတာမှာသတင်းသုံးနဲ့ရှိကြတဲ့ပြည်တွင်းပြည်ပရှင်ရဟန်းများနဲ့အမျိုးသားမျိုးသမီးယောဂီတို့တင်တို့အားမှုမြတ်သောသာဝတ္ထုဖွဲ့ ရုံစွမ်းဖြစ်စိတ်ကလူတာနဲ့အလိရှင်ကတော့အမှတ်30မြင်းဆောင်17လမာလဲလမတော်မြို့နယ်ကမတ်စန္ဒာဦးရဲ့သူကကြီးဆုံးလားအရင်တော့ကြည်ရတူနေတာမလားသူကဓမ္မ ဟမ်ဘာလို့ရောအားရမယ်နာမင်းကပေါ်လာပြီးတော့အဲ့ဒါမြင်နေပါဘူးဒီလိုမြင်နေပါဟုတ်တယ်လို့လားလူတိုင်းအချင်းအကြောင်းကတော့မဆန္ဒဦးရဲ့မွေးနေပါလားလူရှင်ကတော့ဘာဥတည်ရတော့မသိဘူး ဒီမှာကြံရတဲ့မိသားစုကတော့သမီးအတွက်ဘာဥတည်ရှိလဲတော့မသိပါဘူး။ဘာဖြစ်စေချင်လဲတော့ဟင်စိတ်တာဟုတ်လားဒီလိုဘာမှမပြောဘူးလားဟုတ်လားလို့ လူများတွေညော်တာတတိယပြပါလိတတိယပြပါလိပေးလည်းမကောလူလုံးမကဖြစ်ရပါလိမ့်ဟမ်ဟုတ်လားနိဗ္ဗာန်ဘာကောင်းလို့နိဗ္ဗာန်ကိုညွှန်တာလဲ ဘာမှရှိတော့ဘူးဆိုဒီမိသားစုလည်းပြန်မတွေ့ရတော့ဘူးပေါ့နှမျောကြံကောင်းလားဒုက္ခတွေရောက်တယ်ဆိုပဲပြုံးနိုင်မလားအခုပြုံးနိုင်တာပဲဒုက္ခရောက်တယ်ဆိုမပြုံးနိုင်တော့ဘယ်လောက်ကြာလဲအခုလည်းသုံးနှစ်ရှိပါဘူးဟိုကသမီးလေးနဲ့ဒီနေမှာပေါ့နော်စိတ်ထဲမှာတကယ် ကြောင့်ကလေးကသွားပြီးတော့လုံးလုံးဝရတဲ့တိုင်းကမိသားစုကိုဆွဲတယ်ဒီဘဝကြီးဆက်ဖြစ်တယ်ဆိုတော့ဘာမှလည်းသိချင်မှာမဟုတ်ဘူးဒီမှာတော့ပြီးတော့အဲ့ဒီထိုက်ကလေးညင်းမြရတော့မိသားစုစောက်လီတည်တယ်ဆိုပြောတာပဲမလားတော့သူတို့ကလောကီ အဲဒီလိုအဲဒီလိုအသိရှိရသားနဲ့ဘာဖြစ်လို့နိဗ္ဗာန်ကိုအမြန်ဆုံးရအောင်မလုပ်နိုင်ကြတာတော့ကျူးစားစေဟိုဟိုကောင်းမကြည့်ရသားနဲ့ကောင်းမကြည့်ကြတော့ဘာလို့ဥစ္စာမပိနိုင်တာတော့ဟုတ်လားဒါပေမဲ့အပြောပဲရှိတော့အလုံးမပါသေးဘူးဘုန်းကြီးတို့မဟောပါဘူးဗျာဘုရားဟောထားတာပါ ပြောနေမရဘူးဒါမှလည်းဒီခိုက်တာမှတော့မိုးရရလောက်ကြည့်မင်္ဂလာပေါ့သူ့ကြောင့်ပြုပြီးတော့ကုသိုလ်ကောင်းမှုလုပ်တာတော့ကုသိုလ်မင်္ဂလာပေါ့မင်္ဂလာဆိုတဲ့စကားကတပ္ပပပဝိညာသနာလို့မင်္ဂလာတုတ်ဒီတောင်းမှာဆိုထားပါတယ်တပ္ပကုံအောင်ဆုံးအလုံးစုံ ဖြည့်ချက်မရှိပါပကအောက်တန်းနောက်တန်းကြက်စီတတ်တဲ့သဘောမတရှင်းတဲ့ယုံညာယုံညာနဲ့ကိုယ်တို့စေချအပြုတ်မှုတွေပေါ့ကိုယ်နဲ့သူ့လုံရတာတတ်ဖို့တတခိုးတာကာမကောင်းကြတာလိန်တာမူရစေဝတ်တော်ဆူတာဒါတွေပေါ့ ဒါတွေကကိုယ်နဲ့ဆက်တဲ့နှုတ်နဲ့ဆက်တဲ့ဆိုးရတဲ့အပြုအမူတွေအောက်တန်းကြတဲ့အပြုအမူတွေအဲဒီအပြုအမူတွေပြုလို့ရှိရင်ပြည်သူဟာအောက်တန်းကြတာပဲဘယ်တော့မှအောက်တန်းကြအောင်လုပ်ပေးလိုက်တာမဟုတ်သူရဲ့အပြုအမူကပဲပြုလုပ်တဲ့ပုဂ္ဂိုလ်ကိုအောက်တန်းကြအောင်ပြုလုပ်ပေးလိုက်တာအဲဒါကိုပါဠိလိုပါပခေါ်တာစိတ်တွေအထိပ်ရှိပဲနဲ့တတိနဲ့မထိမ်ပဲနဲ့ဒီတိုင်းပုဂ္ဂိုလ်ပဲဆိုလှုပ်ထားလို့ရှိရင်ဒေါသတွေပြင်းထန်တဲ့အခါမှာ ရင်းစေခြင်းတက်သက်ခြင်းနဲ့စိတ်တွေပေါက်တယ်ရှင်လာခိုက်တယ်ဆိုလို့ရှိချင်းကလည်းဖောက်လက်ချခြင်းလိုက်တာဝိစိတ်ကလေးကိုမှုချလိုက်ခြင်းလားအဲဒီပေါ့ဒီပြီးအခြားကျသတ္တဝါတွေကဒီလိုပဲကိုယ်လာပြီးတော့ဆိုကားမယ်ဆိုလို့ရှိရင်တော့တုတ်ပြလိုက်ခြင်းလားမလွဲတာလို့သာမဟုတ်ခံရတာပါလေအဲသူမျိုးပစ္စည်းရဲ့ကောင်းတဲ့ပစ္စည်းလေးဆိုလို့ရှိရင်လိုချင်ကြတယ် မတရားရလို့စိတ်လည်းရှိတာပဲအလေးတုတ်ခြင်းတဲ့စိတ်မျိုးလည်းဖြစ်တတ်တာပဲတခါတခါအဲ့ဒီစိတ်ထားလေးဆရာလေးရဲ့စိတ်ထားလေးညံ့တယ်ဆရာကြီးပါပါခေါ်တာပဲမိစ္ဆာကကာမတောင်းကြနေတာလေလိင်ညာခြင်းနဲ့ကိုယ်ကျုံငဲ့ပြီးတော့လိင်ညာခြင်းတာတွေလှည့်ခြင်းတာတွေကောက်ကျစ်ခြင်းတာတွေပါဒါသိကြရတော့ဖြစ်တတ်တာပဲမွေးဆိုတာမကိန်းတဲ့ပုံကိုယ်တွေဆိုလို့ရှိရင်တော့မွေးဆိုတာ ဘယ်လိုနေပါလဲဆိုတော့စမ်းကျင်တာလေအစရှိထားပြီဆိုလို့ရှိရင်အဲ့ဒါတွေကိုဖြတ်လို့မရတော့အများဆုံးတောက်ချင်တာလေဒါမျိုးပေါ့တောက်ပြီးတော့ရိုးရိုးစိတ်မရှိတော့ဘဲနဲ့တည်တည်ရဲ့ဝင်သွားတဲ့အခါမှာရစ်တော့တာနောက်တစ်ထပ်ဆင်းလိုက်လို့ရှိရင်ရစ်တော့မူးတော့တာနောက်တစ်ခါထပ်ဆင်းလိုက်လို့ရှိရင်ယူတော့တော့ အဲထပ်ဆင့်ဆင့်ဆိုတော့ယူလို့ရမ်းတာဒီမူယူရမ်းဆိုတာပေါ့လေအဲဒါတွေကလည်းအောက်တတ်ကြတဲ့အပြုအမူတွေပဲအများကြီးပါအောက်တန်းကြတဲ့အကျိုးတွေအဲဒီအောက်တန်းကြတဲ့စိတ်ရစိတ်သားတွေဖြစ်ရတာမထိတ်နိုင်မဲနဲ့ကျุလို့ရတာမျိုးလေးရှိလို့ဆိုတာမျိုးမကုန်သေးလို့ဆိုတာပေါ့လေဒီပုဂ္ဂိတတအစီများ ရေကြီးတဲ့ဆက်ကြည့်လိုက်လို့ရှိရင်အေးတဲ့ဆိုတဲ့မြေဓာတ်ရလို့ရှိရင်အဲ့ဒီမျိုးကအညောင်လေးတွေစဖြစ်လာအညောင်လေးတွေဖြစ်ပေါ်ထောက်လို့ရှိရင်သူ့ထဲမှာယူရှိနေဆိုတော့သိရတာပါပဲစိတ်ထဲမှာလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်မာနတွေဖြစ်လိုက်မနလိုဝတ္တတွေဖြစ်လိုက်ဆိုတာအကြောင်းအရင်းဆိုတော့ဒီလိုဖြစ်နေတာပဲ လုံးဝအိပ်ကျော်နေတဲ့အချိန်လေးပဲလည်းတက်တာရတယ်။နိုးတာလည်းဖြစ်တော့တာ။ဒါကြောင့်ဖြစ်ဖြစ်နေရတာအရင်ဆက်လို့ရှိရင်မျိုးမကုန်သေးလို့ဆိုတာပါ။မျိုးစေတဲ့မှာမျိုးမကုန်သေးဘူးစိုက်ကြည့်လို့ရှိရင်တော့အပင်ပေါက်မှာပဲ။ဒါပဲအဲဒီမျိုးကုန်မှတက်တာရတာ။အဲမျိုးမကုန်သေးလို့ရှိရင်ဒါလည်းပဲပါပလို့ဆိုရတာပါ။ပါပမျိုးတက်အောက်တန်းကြတဲ့မျိုးပဲမျိုးတက်ပေါ့။ အဲ့ဒါတွေရက်တော်ဗျာယောဂအစာပေါ်လေဖြစ်တဲ့နည်းတွေမိကြားခဲ့တယ်မိကြားတဲ့အချိန်ရှင်းလို့လို့ရှိရင်အဲ့ဒါဝိနာသနာဆိုတာပေါ့လေပြည့်စည်စေတယ်ဖြစ်စည်းလိုက်တယ်ဆိုတာပေါ့လေဖြစ်စည်းလိုက်တဲ့အခါကျတော့ခုနပါပတွေဟိုတန်းချစေတတ်တဲ့အရာတွေတဖြည်းဖြည်းဖြစ်စည်းဖြစ်စည်းလိုက်တဲ့အခါကျတော့မြင့်တယ်လားဟွန်း လူမအဖြစ်တတ်မှုရှောင်လဲဆိုရင်မရှောင်နိုင်အောက်တန်းကြတယ်ရှောင်လိုက်လို့ရှိရင်ဘောအစင်တာမြင့်တယ်လားခိုးမှုရှောင်လဲဘောအစင်တာမြင့်တယ်လားငါးပါးသီလလုံးဝရှောင်နေတယ်ဆိုလို့ရှိရင်အခြေခံဘောအစင်တာမြင့်တယ်လားအဲ့ဒါမင်္ဂလာခေါ်တာပဲအညာစားတွေကိုပယ်နိုင်မှအောက်တန်းစားတွေကိုပယ်နိုင်မှမြင့်တယ်လား စိတ်ထဲမှာဖြစ်နေတဲ့ဟာတွေကိုတတိနဲ့ချိန်လို့ရှိရင်စိတ်ထဲတော့မဖြစ်တော့ဘူးဆိုရင်စိတ်ထဲဖြစ်နေတဲ့ဟာတွေကိုပယ်လိုက်တာအဲဒါကိုကောင်းတယ်တတိအများရှိနေလို့ရှိရင်ပပပါပဆိုတဲ့စိတ်ထဲဖြစ်နေတဲ့သက်ရှင်တာဆက်ရှင်တာကိုးရှင်တာတိုက်ရှင်တာမတရားလိမ်ရင်တာဟွန်းဒါမျိုးတွေပေါ့လေစိတ်ထဲတော့မဖြစ်တော့ဟွန်းအညာကအောက်တန်းကစိတ်ထားခံလို့ရတော့သူကတော့တတိနဲ့ထိန်းချုပ်ပေးနေတော့ ဒါမြင့်တက်နေတာပဲအဲ့ဒါမင်္ဂလာပဲအဲ့ဒီမင်္ဂလာကတစ်ဆင့်မြင့်တက်သွားတယ်။ပေါက်တန်းကြတဲ့ကိုလို့ဖြစ်ကြအပြီးကိုလို့အပြုတ်ကိုကိုဒီလာနဲ့ထိမ့်သိမ့်တော့ဂုံလုံးကိုလေးရှင်းကျဲလာတာ။ရှင်းကျဲတယ်ဆိုလို့ရှိရင်ဒီကျေနုညံ့တာပဲအေးချမ်းတာပဲစိတ်သက်သာဖြစ်တာပဲ။အင်းအဲ့ဒါဒီသဘဘဘဝိညာသနာဆိုတာဒါတွေကျအဲ့ဒါဒီမင်္ဂလာကြီးပဲ။ နောက်တရားတွေအထုတဲ့ခါကျတော့အသိဉာဏ်တွေဖြစ်လာလို့ရှိရင်အ ਨੇ ဆုံးယုံနာပိုက်ချသေးတယ်ဆိုရင်ရှိနေတာယုတ်တာကိုယ်ကပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမလို့ထင်နေတာတနည်းအားဖြင့်လည်းပဲစိတ်ရှင်ရဲ့အကောင်လေးဆိုတာပေါ့လေဘဝဟောင်းနေဘဝတည်ကြောင်းသွားပြီဆိုလို့ရှိရင်ယုတ်ကိုကြီးရတာပြည့်စည်သွားပြီမယ်လို့အဲဒီအကောင်လေးကဝิญဉ္ဇဉ်လေးရပါလေလက်ပြလေးရပြည့်စည်ဘူး နောက်ဘဝတည်းဖြစ်တဲ့အခါမှာအဲဒီရုပ်ထဲမှာသွားပြီးတော့လက်ပြလေးကကတ်တယ်ဆိုတော့ပါလေအဲဒီလက်ပြလေးကအဲဒီမှာပလောက်ကျတာနေရတယ်သူအများနေရာဌာနမှာအောင်းနေတယ်ကြောင့်လည်းအဲဒီလက်ပြလေးကိုသူအချိန်ကျလို့ချင်းသွားသွားပြီးတော့ကျွေးရတယ်อืมပါလေဟုတ်ပါအဲဒီလက်ပြလေးကိုကျွေးရတာဟမ် အဲဟုတ်ပြီကျွေးတဲ့ဆိုရီရဲ့သာဝတ္တဟုတ်ကြီးယူတော့တာပါပဲဟိုတော့စားတော့ကြုံတော့ရောက်နေတဲ့ပုဂ္ဂိုလ်ကစားတာမတွေ့ရပါဘူးသွားပိုးတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်မှစားပြတာပါပဲဒီမှာသူကဘာမှလည်းအရာရောက်တယ်မဟုတ်ဘူးအဲဒီအသက်ရှင်နေတဲ့အကောင်လေးကိုဌာနကျုပ်ကအကောင်ကြီးကအုပ်ချုပ်ထားတယ်သူကနေဆိုနေပေါ့လေသွားဆိုသွားပေါ့ရက်ဆိုရအိတ်ဆိုအိတ်ဆိုပေါ့လေอืม အဲဒီဌာနချုပ်အကောင်ကြီးကလူတိုင်းလူတိုင်းရဲ့ကိုယ်တည်းမှာပေါ့လူတိုင်းလူတိုင်းရဲ့သံတော်မှာရှိနေတဲ့အဲဒီအသက်ရှင်နေတဲ့လေးပြားလေးကိုစေခိုင်းတယ်ပြန်လာဆိုလာခဲ့သွားဆိုသွားပေါ့နေဆိုနေပေါ့လေဒီတလုံးပဲနဲ့အကုန်ကြီးရပေါ့လေအဲဒီအုပ်ချုပ်ထားတယ်ဆိုတော့ဒီလိုအစွဲတွေပေါ့တကယ်ရှိမကြည့်သေးဘူးဆိုလို့ရှိရင်တော့လေးပြားလေးရှိတယ်ဆိုတော့အစွဲတော့ရှိတာပါ ယုံနာတရားရဲ့အကြောင်းနဲ့အကျိုးဆက်ဆက်ကိုမသိသေးဘူးဆိုအတူအကြောင်းနဲ့သူအကျိုးဆက်ဆက်ကိုမသိသေးဘူးဆိုလို့ရှိရင်ခဏဖန်ဆင်းရှိရပဲဖန်ဆင်းထားတယ်လို့ပါလို့သူအကြောင်းနဲ့အကျိုးသူအကြောင်းနဲ့ဒီလိုကြည့်ပြီဆိုလို့ရှိရင်ခဏသက်ရှင်တဲ့အကောင်လေးအစွဲလည်းမရှိဘူးဒီဖန်တီးပေးတဲ့အကောင်ကြီးဆိုတော့ကျွန်မတို့တရားတို့လည်းမရှိဘူးဆိုတော့ရှိတာကအကြောင်းကျိုးပဲဆိုတာအဲလိုနားလည်လာတာပဲအဲနောက်ဆက်ရှုနေလို့ရှိရင် အဲဒီအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့ယုံနာတရားတွေမြင်ပြီးတော့ပြောက်ကြားပြီးတော့ပြောက်နားပြီးတော့ပြောက်စားပြီးပြောက်ထိပြီးပြောက်သိပြီးပြောက်ဆိုတာမြတ်တော်ခါတဲ့မလုပိတခွန်းတာအစာပေါ်လေးပြည့်ချင်တာတွေဖွင့်ချင်တာတွေသိတိပြည့်လက်ဖွင့်လိုက်တာတွေဒါတွေပေါ်လေးအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်နေတာလေအဲ့ဒါလေးတွေကြည့်ရတာပဲအတိတွေရောမတိကြောက်တာပေါ့ အလင်းရောက်တော့အမောင်ပြောက်တယ်လို့ပေါ့လေကြောက်ကြောက်ကြောက်ကြောက်သွားတာအဲဒါဒီသဘပဘဝုဒ္ဒတနာခေါ်တယ်ခါတဲ့မျိုးပါပြတ်သွားတာအတိတ်ရှိတော့မျိုးလည်းရှိတော့မျိုးတွေကုန်သွားတာပဲအခိုက်တာအဲဒါပူပေါင်းတယ်အဲဒီအဲဒီမင်္ဂလာကသဘပဘဝုဒ္ဒတနာဆိုတာပေါ့လေစိတ်ထဲမှာဖြစ်နေတဲ့မျိုးအောက်တန်းစားမျိုးတွေပေါ့လေအတိပညာနဲ့ပယ်ရှားဖြစ်နေတာဘာကျွန်တော်နောက်တရားထုတ်လို့ ဗုဒ္ဓခေါ်တဲ့ယုံနာဖြစ်စီကြီးကနေပြီးတော့အဗုဒ္ဓခေါ်တဲ့ယုံနာဖြစ်စီကြီးတွေ့တော့တာနိဗ္ဗာန်တွေ့တော့တာအဲဒီနိဗ္ဗာန်တွေ့သွားပြီဆိုအ ਨੇ ဆုံးတော်တော်ကိုဖြစ်သွားရင်ယုံနာတရားတွေပေါ်မှာခုနအကောင်လေးအကောင်ကြီးလို့ဆိုဆွဲတာအကောင်လေးအဆွဲတော့ပြောက်သွားတာကြောက်ကြိုးတည်လို့ရှိရင်အကောင်ကြီးအဆွဲပြောက်သွားတာအမြဲတမ်းတည်းဆိုမြဲတယ်ဆိုတဲ့ဆွဲသဘောကပအဲ့ဒီဆွဲပြောက်သွားတာ မမြဲရဘူးတည်တဲ့အတင်ညာကအခါရဖယ်ရှားပလိုက်တာဆင်းရဲတာတည်လို့ရှိကောင်းသောချမ်းသာလို့ဆိုတဲ့အဆွဲဖြောက်ပြောပလိုက်တာပဲအဲ့ဒါမင်္ဂလာပဲသူသဘောတိုင်းသူဘောလေယုံတဲ့ဖြစ်စီတော့အောက်ပြအသေးစိတ်အောက်ပြအသေးစိတ်မြဲဖို့ဆင်းရဲဖို့တဘာဝတရားတွေသိပြီဆိုလို့ရှိရင်အသက်ရှင်နေတဲ့အကောင်လေးကောင်းစားချမ်းသာတဲ့အကောင်လေးမရှိဘူးဆိုတာပဲရှိတာတော့ ယုံနာတရားတွေပဲဆိုတော့သဘာဝသက်သက်သိလာလို့ရှိရင်အဲဒီတကယ်တကယ်အရေးကြီးအစွဲကြီးဖယ်ရှားပလိုက်တာပဲအဲဒါသဗ္ဗဘဗသိညာခဏခေါ်တာပဲအဲအထင်တိုင်းဝိပဿနာဉာဏ်ကြီးဖြစ်သွားလို့ဉာဏ်ဖြစ်တော့အတိညာဖြစ်တော့မသိဘူးအဲဒါလေးကြီးကိကင်တော့တာပဲ။အလင်းရောက်တော့အမောင်ပြောက်ဆိုတာအားထုတ်လို့ဥပဒနာညာတလင်းတလင်းရသွားလို့ရှိရင် မတိဟုမောင်မဲကိုမောင်ကြကိုအဲ့ဒါကြီးပြောပြောကြတာဖိတ်ရှားပလိုက်တော့အဲ့ဒါသဘောဝိနသနာခေါ်တာပဲအဲ့တော့ယုံနာဖြစ်စီကြီးကနေပြီးတော့အဘောဓဖြစ်စီကြီးရပ်သွားတဲ့ဟာကိုသိတာအဲသိလိုက်လို့ရှိရင်ခုနယုံနာတရားပေါ်မှာဇီဝအတ္တအစွဲယုံနာတိဇီဝတ္တအစွဲကျောင်းသူသိရင်ပရမတ္တအစွဲ အမြဲတမ်းသိလို့ရှိရင်အမြဲတည်းသူတွေဆိုဆင်းရဲတာသိရင်ကောင်းစားချမ်းသာလို့အစွဲအမြဲဆင်းရဲသိပြီဆိုလို့ရှိရင်အမြဲတည်းကောင်းစားချမ်းသာတဲ့အကောင်လေးဆိုအစွဲတွဲကြီးချွတ်ချွတ်သွားတာပဲအဲဥပဒနာညာအစ်တိုင်းတက်သွားတော့တွဲကြီးချွတ်ချွတ်သွားတာသဘပပဝိနသနာခေါ်တာပဲအဲဒါကိုပဲမင်္ဂလာခေါ်တာပဲဆရာရဲ့အစစ်စစ်ရှိတာသူကတရားထုတ်တဲ့ပုဂ္ဂိုလ်ဒီမှာမင်္ဂလာအကြောင်းကောင်းသိတာ အဲအခုအဝေးရောက်သမီးသူအသက်30ကျော်ကလားဟင်းအဲဝေးရောက်သမီးမဆန္ဒဦးမွေးလေးအကြောင်းပြုပြီးတော့အခုဌာနမင်္ဂလာလုပ်တာတဲ့ဌာနမင်္ဂလာလုပ်တဲ့အခါမှာသဗ္ဗပဝိညာတနာဆိုတဲ့အတိုင်းပေါ့လေဘာတွေပယ်ရှားလိုက်ကြလဲဆိုတော့ကြည့်ရမယ်မွေးတဲ့အခါသူဌာနပြုလုပ်တော့မယ်ဆိုတော့ အဲ့ဒီအတွက်ကုန်ကြမဲ့ခြေဝီပုံမှာတွေ့တာမှုတွေကျင်သွားတယ်အဲ့ဒါပြေချလိုက်တာပဲစိတ်ကစိတ်ကဖြစ်နိုင်တဲ့တွေ့တာမှုတွေပေါ်လေတာတွေကအဲ့ဒါတွေကိုစပ္ပပါပခေါ်တာပဲတွေ့တာမှုမှန်တယ်များတဲ့တလောက်တလောက်သူမယ်လို့ပိုက်ချက်လိုက်တယ်ဆိုတဲ့ကအဥညာသနာဆိုတာပါလေပိုက်ချက်တဲ့စိတ်ကလေးတွေကဆက်ပလိုက်တာအဲ့ဒါသဘောပေါ်ဥညာသနာအဲ့ဒါမင်္ဂလာပဲ အဲ့ဒါဒါနမင်္ဂလာပဲဒီတော့အလှဒါနအလုပ်တာဟာကောင်းတယ်ဆိုတာပေါ့လေစေကြကြလို့လို့ရှိရင်သာဝတိပြည်လည်းပြီးတော့မျက်နှာမငယ်စေတတ်ဘူးဒီအကျိုးတွေရှိတယ်နိဗ္ဗာန်ကိုနိဗ္ဗာန်ရဲ့အထောက်ပံ့ဆိုလို့ရှိရင်နိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်နေတယ်တည်းတော်မရောက်နိုင်ဘူးအထောက်ကူရှိနိုင်တယ်ဆိုတာအတိစိတ်ကလေးတွေပေါ့လေအဲ့ဒါလေးတွေရှိတာကောင်းတာပြီးကောင်းကျိုးရတယ်ဆူရပြီးဆူရတယ်ဆိုအတိစိတ်ကလေးရှိတော့ ဘာမှမသိဘဲနဲ့မိုက်ကန်းကသဘာဝပါကိုပြချလိုက်တာပဲอืมနောက်စေရနာလေးဖန်ရှင်းတဲ့စေရနာအဲယုံကြည်မှုလေးဖြစ်လာတယ်မယုံကြည်ပြေတော့ကျင်းသွားတယ်အတူလူတန်းလူရဲ့ဆန္ဒတွေဖြစ်လာတယ်ဆန္ဒမရှိတာပယ်လိုက်တယ်စသည်စသည်ပေါ့လေဒီမှာလူဒါနပြုလုပ်ဖို့စီစဉ်နေဆိုတဲ့ကောကအလူဒါနကိုဖြစ်စည်းတဲ့အဖြစ်သမားတွေပေါ့လေ ဒါနရဲ့အကျိုးသိပြီးတော့ဆုံးဖြတ်ချက်ချလိုက်တာလည်းပဲအဲ့ဒါလေးကျင်းတော့တာပဲอืมထောင်မျိုးလို့ရာစွန့်ဆိုတာမျိုးလို့ပေါ့ဒါနရဲ့အကျိုးမပြောဘူးဘာဖြစ်ရပါလို့ရာဖြစ်ရပါလို့ဘဝတွေအဲတတိယဖြစ်လဲအဲ့ဒါလည်းမပြောဘူးအဲ့ဒါလည်းပယ်လိုက်တာပဲအဲ့ဒါသဘောပဘူးလက္ခဏာပဲမိမိတို့ကသူနိုင်တယ်ဆိုတော့နာမည်ကြီးနေတာလည်းမပါဘူးအဲ့ဒါလည်းသဘောပဘူးလက္ခဏာပဲအဲ့ဒါမင်္ဂလာလေးပဲဟောမေတ္တာထားတယ် မုန်းတဲ့ဒေါသပယ်လိုက်တယ်အဲ့ဒါသဘောဝိလာသတ္တမင်္ဂလာပဲမေတ္တာထားပြီးတော့ဒီလိုမေတ္တာတွေအားကောင်းလာလို့ရှိရင်သူတို့ရဲ့ကျူးစီးပွားတွေလိုလားတဲ့စိတ်ကြီးများလာလို့ရှိရင်လူလူချင်းဆက်ဆံတဲ့အခါမိသားစုချင်းဆွေမျိုးစုချင်းမိတ်ဆွေစုချင်းပေါ့လေကိုယ်အလုပ်သမားကောင်းဆိုခြင်းပေါ့လေဆက်ဆံတဲ့အခါကိုယ်အတိခံနဲ့ဒီပက္ခဏာကသဘပပအုတ်တကြတယ်ရုံညံတယ်အတိခံလိုက်တာကအဲ့ဒါကိုပယ်လိုက်တာအဲ့ဒါမင်္ဂလာပဲอืม ဒီကံနဲ့ခွင့်လွတ်တဲ့ကိုယ်ကအစောကခံပြီးတော့ခွင့်လွတ်တဲ့ခွင့်လွတ်နိုင်တာကသဘောပါပါခွင့်လွတ်နိုင်တာကဟောအဲဒီသဘောပါကိုပြောရဲအဲ့ဒါမင်္ဂလာပဲကိုကျိုးဆွတ်တယ်အဲ့ဒါမင်္ဂလာပဲအနိနာခံတယ်အဲ့ဒါမင်္ဂလာပဲကျေနတနာတယ်ရစ်သက်မှုကိုပယ်လိုက်တယ်အဲ့ဒါအဲ့ဒါမင်္ဂလာပဲသဘောပါဝိဇ္ဇတတာမင်္ဂလာပဲမင်္ဂလာတွေဟောတိညာရှိတယ်မသိဘူးပယ်လိုက်တယ် အဲ့ဒါမင်္ဂလာပဲအဲ့ဒါသဘောဘဝမင်္ဂလာခေါ်တာပါဒီမှာဒီတော့ဒီနည်းနဲ့ပဲအရေးကြီးဆုံးငန်းငန်းတဲ့လောဘရဲ့တကူကောင်းဆံလောဘတကူကောင်းဆံလောဘရဲ့မိတ္တမထားနေလို့မုန်းပြီးတဲ့ဒေါသရဲ့ဒီမခံနေတဲ့ခွန်းလွတ်နေတဲ့ကိုရုပ်မစရာအနစ်နာမခံနေတဲ့အဲဆိုရုပ်တဲ့အောက်တန်းစားတရားတွေရဲ့ပြီးတော့ရစ်စစ်တဲ့ဒေါသရဲ့ မသိဘူးမိုက်မဲဘူးမောဟရယ်တခါတည်းတမအဲ့ဒါကြီးအကုန်လုံးပဲအဲ့ဒါကြီးကိုသဗ္ဗပပခေါ်တာပဲယုံရတဲ့အပြုတ်ကိုမန္တမယာတဲ့အဲ့ဒါကြီးကလည်းပြလိုက်တာပြလိုက်တော့မင်္ဂလာဆိုရာကြီးခေါ်လာသဗ္ဗပပဝိနာသနာလာပေါ်လေခေါ်လာတာပဲတော့မင်္ဂလာမင်္ဂလာဆိုတာအညာကအနိစ္စရယ်လဆိုတာ ဖြတ်လိုက်တာတောက်လိုက်တာဖြတ်တောက်လိုက်တာပယ်လိုက်တာရှင်းလိုက်တာပေါ့သဘောပဘာဝိညာဏနဲ့အတူတူပဲဟောသိရှင်းတော့တာပဲတော့အဲ့တော့မင်္ဂလာလေးပေါ့အများကြီးပေါ့အဲ့ဒီလိုလူသက်တော်မြတ်ဆိုတဲ့တိုင်ပေါ့လေခန္ဓာတကူပေါင်းစာမပါဘူးမေတ္တာကရုဏာပါတယ်အသိဉာဏ်ပါတယ်ဆိုတော့အစိုးရောက်တဲ့လောဘဒေါသမောဟတွေကဒါနနဲ့ကျင်းနေနေပြီအဲ့ဒီလိုဒါနမျိုးက ကိုကြီးတရားလမ်းကြောင်းပွင့်သွားတယ်အစ်မြင့်နဲ့တိလမင်္ဂလာသမာဓိမင်္ဂလာပညာမင်္ဂလာတွေပေါ့လေဖြစ်ဖို့ရအတွက်သူကလမ်းဖွင့်ပေးလိုက်တာပဲအဲဒီလမ်းကြီးဖွင့်သွားတာပဲဟောငါးပါးတိလထဲဖို့ဘာမှမလွယ်တော့သတ်မှုဆောင်တယ်ခိုးမှုဆောင်တယ်ကာမတောင်းကြမှုဆောင်တယ်မူရစ်လင်ညာမှုဆောင်တယ်မူရစ်စုဘတောက်စီတယ်ဆောင်တယ်လူတွေသူများပစ္စည်းပိုက်ရှိတယ်ဆိုတာငန်းငန်းတဲ့ တဘောကလောဘအကြည့်လို့ဒါနနဲ့ခင်းနေနေတော့ဒါနနဲ့ပဲရှားပြီးတော့အခြေခံမင်္ဂလာလေးရှိနေပြီဆိုလို့ရှိရင်ငငတ်တဲ့လောဘရှိမှသူများပစ္စည်းပိုင်ကြည့်တာမိစ္ဆာတရကမှာတောင်းကြတာကိုကျိုးမြဲပြီးတော့လိမ့်တာသူအဲ့ဒါတွေရှိတော့အဲ့လိုကောင်းတယ်အဲ့ဒီမင်္ဂလာကိုကောင်းတယ်အဲ့ဒီမင်္ဂလာကကုန်းလုံးကိုစိတ်ကျဲလာတာဒါနကကုန်းလုံးကိုမစိတ်ကျဲဘူး စိတ်ကောင်းတာမေတ္တာကရုဏာထားတော့ရစ်စစ်တဲ့မုဒိတဲ့ဒေါသရစ်စစ်တဲ့ဒေါသမရှိတော့သူတို့ဘာကိုညှိစေတပ်ဖြတ်တာဒါလည်းရှိဘူးမလာလို့ကုသိုလ်မှုတွေများပြီးတော့မစားရမယ်တင်းတဲ့ပတာအဲ့ဒီအညာသားတွေပဲအဲ့ဒါမင်္ဂလာတွေပဲသိကောင်းတာပြီးတော့သူတို့ဘာနေလာလို့လိန်ရမရတာစိတ်ဓာတ်တွေလည်းကျင်းတယ်ဒါတွေမင်္ဂလာတွေပေါ့ အတိညာရှိတာတော့အကျိုးမရှိတာမသိတာဒါဒီအတိအကျရှိပြီဆိုလို့ရှိရင်အကျိုးမရှိတာမသိတာလည်းမလို့ဘူးဒီသေးကအကျိုးရှိဘူးသင်လည်းမသိဘူးဆိုတော့ရှောင်လိုက်တာဒါကြောင့်အဲ့ဒါဒီမင်္ဂလာလေးပဲအနအနေသာအညာသာအောက်တန်းစားတွေကိုဖြည်းဖြည်းပဲပဲပဲပဲလာတာအဲ့ဒီအဲ့ဒီဟာကိုဟို ပါလဲသဗ္ဗပဝိရသနာဆိုတာပါလေအဲ့ဒီဌာနမျိုးကုသတရားလောက်ဖို့ရှိတဲ့ဌာနမျိုးပိုကောင်းတာဒီတော့ဆိုးရုပ်တွေအောက်တန်းကျတဲ့အကျိုးတွေကိုကောင်းတဲ့အလေးချင်းနဲ့အစားထိုးပြီးတော့ပြန်နိုင်ပြီဆိုလို့ရှိရင်ကိုယ်ခုဆုံးမှုတွေပြောကြပြတဲ့အဖြစ်တွေကျင်းပြီးတော့ဆန့်ရှင်းလို့ရင်ကျေလို့နိညာလို့အေးချာလို့နှစ်သက်ကြရခြင်းလို့ အဲဒီမင်္ဂလာတွေပဲမင်္ဂလာရဲ့အကျိုးတွေပဲဟောတရားမှတစ်ချက်ဆက်ပြီးတော့ငါကတရားထုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်အလုကတစ်ဖက်ဖြစ်နေမယ်လို့အားတဲ့အချိန်လေးအဲထိုင်လိုက်လို့ရှိရင်စိတ်ကလေးစိတ်ကျဲနေတာစိတ်ညက်နေအညာစားတွေအဲ့ဒါတွေကိုအားဆိုင်ပြီးတော့သွေးမဲ့စွာရှုလို့ရှုအောင်မစိတ်ကလေးစိုက်ချနေလို့ရှိရင်တစ်ချက်မှလည်းဒီစိတ်စိုက်ချက်ချတော့ရင် ကိုယ်ဒီလက်ရောက်တက်ဖို့ဖြတ်ဖို့ကျူးလွန်ဖို့ဝေးလို့သိတဲ့တော့မှမကျူးလွန်တော့ဘူးအဲ့ဒါကပို့ပြီးတော့သဘောကဝိလာသနာဆိုတာပိုကောင်းသွားတယ်စိတ်ထဲမှာဖြစ်နေတဲ့အရာသားတွေကိုကြိုးကာကွယ်ထားတာဖြစ်လာလို့ရှိရင်ချက်ချင်းတခါတည်းပြေစားပလိုက်တာအဲ့ဒီမင်္ဂလာကခုနဆောင်စည်းရတဲ့လူလို့ဖြစ်တဲ့မင်္ဂလာဆောင်စည်းရတဲ့မင်္ဂလာတွေပို့ပြီးတော့ကောင်းသွားတယ်ဆိုတော့အဲ့ဒါသဘောကဝိလာသနာခေါ်တာပဲ နောက်အသိဉာဏ်လေးဖြစ်သွားပြီဆိုဆင်းဆင်းဆင်းဆင်းအသိဉာဏ်လေးဖြစ်သွားရင်မျိုးသဘာအညာသာအစပါလေဒါလည်းကျင်းတော့တဖြည်းဖြည်းအဲနောက်ဆုံးခုနသုတ္တဝိယဆိုတဲ့နိဗ္ဗာန်ရည်ထူးပါလေဆိုတော့ပေါ့လေအဲဖြစ်ဖြစ်မစအငိမ့်တော့ကိုအရိယမညာဖူရင်လည်းမြတ်မောကလူပြီးတော့ဒါတော့မှဆိုင်ရာကိရိတာတွေပြန်လာမရှိရှင်းပလိုက်တာပေါ့လေအဲဒီကတော့သဗ္ဗဗောဝိဒသနာအစ်စ်ပဲဆိုတော့ အရေးကြီးဆုံးအောက်တန်းသားတွေပေါ့လေအောက်တန်းသားတွေကိုပယ်ရှားလိုက်တာတဲ့အဲဒါသဘောပေါက်ဥဒါကဏ္ဍသာပေါ့လေအဲဒါမြတ်စွာဘုရားအဲလိုမင်္ဂလာတရားကိုတလောကလုံးအစီအပွားလို့ဟာသဘောလောကရှိတတ်တာရတလောကလုံးလူတွေနဲ့ဒီပြမာတွေအစီအပွားအစီအပွားဆိုတာကအလိုလိုလို့ရှိရင်ဒုက္ခရမယ် ပတ်စံရမယ်ပတ်စံရလို့ရှိရင်စောက်လေးပြည့်လဲမယ်လုံအပ်ပေးနိုင်တယ်လို့စီဝါဒီဖြစ်လာတာပဲစီဝါဒီဖြစ်လာပြီဆိုလို့ရှိရင်စောက်လေးပြည့်လဲပြီးတော့ဆင်းရဲတာဖြစ်တာပဲအဲဒါသဘလောကဟိတဆိုတာဒါဆိုတာပဲဒီကအညာသားတွေပြည့်နိုင်တယ်လို့အစီးပွားတွေလည်းတက်လာတာပဲအဲဒီလိုအစီးပွားတွေတက်အောင်တက်ဖို့ရဆိုပြီးတော့မြတ်စွာဘုရားကဒီမင်္ဂလာသုတ်ဟောထားတာ ဒါကလည်းဒီတိုင်းကနားမလည်ဘူးနားမလည်တဲ့ပုဂ္ဂိုလ်တွေကတော့မင်္ဂလာတွေမဖြစ်ဘဲနဲ့အဝမင်္ဂလာအမင်္ဂလာတွေပေါ့လေအညာသားတွေလည်းပဲအချိန်ကုန်ပြီးတော့ပေါ့လေအောက်တန်းသားတွေဖြစ်ကုန်တာပဲအခုအဝေးရောက်သမီးကဒီတရားနာလို့ပါလဲဆိုတော့ဘုန်းကြီးတရားဟောရတော့ဘုရားတရားတွေတရားတတ်တွေဘုန်းကြီးကချုပ်ဟောလိုက်တာဟုတ်လားဒီတော့သမီးကြီးကသူ့မွေးလေးလောက်တိမင်္ဂလာအကြောင်းပြုပြီးတော့ကုသိုလ်မင်္ဂလာဆိုတော့အဲ့ဒါတွေပဲ ဒါနမင်္ဂလာကနည်းနည်းပဲပစ္စည်းဥမှာတွေ့တာပြီးတော့ဒါနရဲ့အကျိုးလိုလားကနမကြီးကြီးနဲ့အဲ့ဒါတွေတွေ့ချပလိုက်တာနည်းနည်းပဲတွေ့နေတယ်သူကတော့ကုသတရားထဲမှာမပါဘူးသို့တော့လှူဒတ်မြတ်ဆိုတဲ့အတိုင်းလှူဒတ်လို့ရှိရင်ကုသတရားလမ်းကြောင်းဖွင့်သွားတဲ့အခါကျတော့အဲ့ဒီဒါနမင်္ဂလာကရိုးရိုးလှူတဲ့လှူတဲ့တန်းတဲ့အခါကျပုံမြင့်မြတ်တယ် တော့ငါးပါးသီလတွေပြည့်စုံတယ်ဟင်းသီလမင်္ဂလာတွေပြည့်စုံတယ်ဟုတ်တန်းကြတယ်ကိုယ်လုံးအပြုအမူတွေကိုဟောဒီထိမ့်သိမ့်မှုနဲ့တခါတည်းပြေချပလိုက်တာအဖြစ်တက်လာတယ်ကိုယ်မလုံးစိတ်ရဲဆိုတော့လူပိစားတယ်လူပိစားတဲ့အကျိုးတွေပဲအဲ့ဒါအစီအပွားတွေပဲအဲသွားရလာတဲ့ခါလည်းတတိလေးထားတယ်သင်ရလို့ရှိရင်လည်းအဲ့ဒါလေးတိထိုင်တယ် ထိုင်တဲ့အခါကျမပရိသေဖြစ်ပြီဆိုလို့ရှိရင်ဒီကဲပါတော့မှဆွဲပပပါကြီးမဝင်ဘူးဝင်လာလို့ရှိရင်လည်းချက်ချင်းတခါတည်းကိုဖိတ်ရှားပလိုက်တယ်ကာကွယ်ရေးကုစားရေးဆိုတဲ့တဲ့ပေါ်တယ်အဲ့ဒီမင်္ဂလာကခုနတုံကြီးရတဲ့မင်္ဂလာရဲ့အခုကောင်းတာအတိညာလေးဖြစ်ဖြစ်သွားပြီဆိုလို့ရှိရင်ဒါအကောင်းဆုံးပဲဆိုတော့အဲအကောင်းဆုံးကတော့ခုနဘောဓခေါ်တဲ့နိဗ္ဗာန်ဖြစ် ယုံနာဖြစ်စီရနေပြီးအဘုဒ္ဓကိုယုံနာဖြစ်စီရတော်တယ်ရောက်တော်ပြီဆိုလို့ရှိရင်တော့စိတ္တမင်္ဂလာအကောင်းဆုံးပေါ့ကိရိသာဒီမာနမြအကုန်လုံးပယ်နိုင်မရှိလို့ရှိရင်ထိတ်တန့်ကြဆုံးဖြစ်တော်တော့ပေါ့စိတ္တမင်္ဂလာတော့ထိတ်တန့်ကြဆုံးမင်္ဂလာဖြစ်တော်တာပဲဒါကမြတ်စွာဘုရားကိုယ်တိုင်ရှင်းသုံးထားတာမြတ်စွာဘုရားကိုယ်တိုင်အဲ့ဒီမင်္ဂလာတွေပိုင်ထားတာအခြေရုပ်တွေဖန်ဆင်းရကိုဘယ်လို ဖယ်ရှားပြရမယ်ဆိုတော့နီလာနေလည်းပဲဆိုပြီးရှာပေးခဲ့တာသူကိုယ်တိုင်လည်းပဲဒီနီလာနေနဲ့ရှင်းသုံးတာရှင်းသုံးတဲ့ခါကျတော့အောက်တန်းသားကြီးကျင်းတဲ့ခါကျတော့တလောကောင်လုံးရဲ့မြတ်စွာဘုရားပူဇော်ခြင်းခံရတာအလုပ်တွေလည်းဆောင်းရလုပ်နေလားဆောင်းရလုပ်နေတော့ဇီဝတ္တရှင်ရဲ့မင်္ဂလာတရားတွေဟောတဲ့ရှင်းသုံးတဲ့ပုဂ္ဂိုလ်တွေမှာဇီဝတွေတက်လာတာသိကောင်းတာပဲဒီမှာอืม ကိုမှုတွေစင်ကြဲလာတာနှုတ်မှုတွေစင်ကြဲလာတာစိတ်တွေစိတ်ဓာတ်တွေစင်ကြဲလာတာအသိဉာဏ်တွေဆိုတဲ့အစွဲတွေချက်တော်တာအေးစမ်းတာဒါအစည်းအဝါးတွေပေါ့အစည်းအဝါးတွေတက်လာတာအဲတော့သာဝတိရေမကင်းတဲ့ပုဂ္ဂိုလ်တွေတစ်ဖက်ကလည်းပဲသာဝတိရေအတွက်ပေါ်လေလောကတွေရပစ္စံတွေရလာပြီဆိုလို့ရှိရင်ကိုယ်အတိုက်တန်တဲ့ကိုယ်ရှိဝတ်တွေတက်တယ်လို့ပေါ့လေနောက်ဆက်ရမယ့်ဘဝတွေလည်းရှိနေသတော့ ဖြစ်ရတဲ့ဘဝတွေမှာအစ်ကောင်းလေးတွေဖြစ်ဖို့ဆိုပြီးတော့ဗောလေအခုသဗ္ဗဘဝဝိနာသနာဆိုတဲ့အတိုင်းအချိယုတ်ဒီခန္ဓာများကိုသီလသမာဓိပညာအကျင့်တရားနဲ့ဗောလေဖယ်ရှားပြီးတော့မင်္ဂလာမယ်လေးဗောလေအစိမ့်မြင့်တဲ့မင်္ဂလာလေးမြင့်တဲ့မျိုးအောင်ကျိုးစားနိုင်ကြပါကျိုးစားနိုင်ပါစေလို့ဘုရားတော်ကတော့အဲလိုလာပါတယ်ကြည်သိချပါမယ်နော်